ကဲခုကတော့လုပ်ငန်းခွင်ပိုင်းပေါ့နော်လုပ်ငန်းခွင်ပိုင်းဖြစ်တဲ့အတွက်ကြောင့်မိမိတို့တက်တောင်တက်တာရိယာပုတ်တစ်ခုကိုတော့ရွေးချယ်ပြီးတော့တရားဘာဝနာကမ္မဋ္ဌာန်းပွားများအားထုတ်ဖို့ရန်ဒါတက်တောင်တက်တာဖြစ်မဲ့ရိယာပုတ်တစ်ခုကိုရွေးချယ်အဲလိုရွေးချယ်ပြီးတဲ့အခါကျတော့ဟိုစင်းတို့အခုဓကမ္မဋ္ဌာန်းပြောလက်စမို့လီတေဇောတရဲ့ ပုံမူသဘောကိုပြီးခဲ့တဲ့အပတ်ကဒါပြီးခဲ့ပြီပေါ့အဲ့တော့ဒီတစ်ပတ်တော့အာလုံးသောသူတော်ကောင်းတွေကတေဇောဓကေအေးမှုသဘောလေးကိုဒါပွားများအထုတ်ကြရအောင်ဒါကြောင့်မလို့နာယဝတ္တာမြပေါ့အထုတ်မယ်လို့စီတဲ့ကတလို့နှလုံးသွင်းပြီးတော့ဒါတက်တောင်တက်တာအရိယာပုဒ်တခုကိုရွေးချယ်ရွေးချယ်ပြီးတော့စီတဲ့ကလည်းဒိဋ္ဌံမယ်နာယဝတ်မြငါတို့နာယဝတ္တာလောက်ငါတို့ ဓကမထန်တဲ့ကတေဇောဓာတ်ရဲ့အေးမှုသဘောလေးကိုပွားများဆင်ခြင်နှလုံးသွင်းကြရအောင်လို့ဒီလိုစိတ်ထဲကအဆုံးဖြတ်တတ်မှတ်ပြီးပြီးတော့ကဲအာထုတ်ပုံလေးကိုစပြောကြရအောင်အဲ့တော့ဒီတေဇောဓာတ်ကိုရောက်လာပြီဆိုရင်တော့ယောဂီသူတော်ကောင်းတယောက်ကဟိုးရှိကဝါယောဓာတ်တို့ပထဝီဓာတ်တို့မှာအာထုတ်ခဲ့တာလေးကိုတော့ပြန်ပြန်ပြီးတော့ဟိုအာယုံယူရတယ်ပြန်အာယုံယူရတယ်ဆိုတာဘာပြောချင်တာတုံးဆိုတော့ ဒီဓာတ်သဘောတရားတွေကိုမိမိခန္ဓာကိုယ်မှာခြေသုံးကောင်းဆုံးဓာတ်သဘောတရားတစ်မျိုးတစ်မျိုးကိုခြေသုံးကောင်းဆုံးရှုလဲရှုခဲ့ပြီးပြီရှုလဲရှုတတ်နေပြီဆိုရင်အဲ့ဒါကိုတော့ပြန်ပြန်အာယုံယူရတယ်ထို့ကဲ့သို့မိမိကရှုရမယ်ပေါ့ပြောချင်တာကဘာပြောချင်တာလဲဆိုတော့ဓာတ်ကလေးတစ်လုံးကိုတခါတည်းရှုပြီးဆိုတာ ਨੇ ထင်ရှားတဲ့တနေရာလောက်ပဲရှုပြီးတော့ဆက်ပြီးတော့ခန္ဓာကိုယ်ကိုဆုံးအောင်မရှုဘဲနဲ့နေမှာဆိုလို့ခန္ဓာကိုယ်အသားကြားကြောကြားအရေးကြား မှာညံတိဥသောလက်သွင်းပြီးတော့ဒါလိုရှုပွားသုံးတတ်ရတယ်ဆိုတာကိုခြေဆုံးကောင်းဆုံးဗဏ္ဍာကြီးကြီးဒီသတ်သဘောတရားတွေကိုထင်ရှားအောင်ရှုတတ်ရေးအတွက်အဲ့တော့ရှေ့ကမိမိရှုခဲ့တာလေးကိုပြန်ပြန်အာယုံယူရတယ်အာယုံယူပြီးခုစပြီးတော့တေသောဓာတ်ကအေးမှုသဘောပေါ့အေးမှုသဘောလေးကိုစပြီးရှုတော့မယ်ဆိုရင်အေးမှုမိမိခန္ဓာကိုယ်မှာဗဏ္ဍာထင်ရှားတယ်လေပေါ့ထင်ရှားတဲ့နေရာကိုကြည့်ရတယ်အဲ့တော့ဦးဇင်းတို့က ဟိုရှေ့ကပြောခဲ့သလိုပဲပေါ့မိမိတို့ရဲ့ဒီခန္ဓာကိုယ်ကြီးထဲမှာတော့ဓာတ်ကြီး၄ပါးကခန္ဓာကိုယ်အနှံ့မှာရှိနေတာဘယ်နေရာမှာပဲဖြစ်ဖြစ်ခန္ဓာကိုယ်အနှံ့မှာဓာတ်ကြီး၄ပါးရှိတယ်ရှိတဲ့အခါကျတော့အာယုံယူလိုက်လို့ရှိရင်တော့ဒီတေဇောဓာတ်ရဲ့အေးမှုပေါ့တိတဥတုလို့ခေါ်တဲ့အေးမှုသဘောပေါ့အဲအေးမှုသဘောကိုမိမိကဆင်ញင်ဆင်ញင်တဲ့အခါကျတော့ရေပုံရတော့ဦးဇင်းတို့ဒီနာသီဝနာလေးကိုလည်းပဲတတိကတ်ထားလို့ရတယ် နာသီဝါလေးကိုတတိကတ်ထားလိုက်လို့ရှိရင်ခုနအသက်ကလေးရှူသွင်းလိုက်လို့ရှိရင်အဲ့ဒီနာသီဝါလေးမှာအေးကလေးအေးကလေးဖြစ်သွားတယ်တဲ့အဲဒါဆိုရင်အဲ့နေရာလေးကစပြီးအေးမှုလေးကို အာဝန်ယူလို့ရတယ်လို့တခါလေမှာပေါ့လေသိပ်ပြီးမတင်ရတဲ့သူတော်ကောင်းဖြစ်တော့မိမိကဒီနေရွယ်ဖျားလေးကိုလက်ကလေးနဲ့ကန်ကြည့်လိုက်ကြည့်ပါကန်ကြည့်ရင်အဲ့နာရွယ်နေရွယ်ဖျားလေးကတော့သူအေးနေတာလေးကိုတွေ့မယ်ခုလိုပေါ့အေးတဲ့ရာသီမှာဆိုရင်ပို့ပြီးတော့ထင်ရှားတယ်နေရွယ်ဖျားလေးမှာအေးနေတတ်တယ်အဲအေးနေအဲ့အေးတာလေးကိုအာယုံယူကြည့် အေးဒါလေးထင်ရှားပြီးတော့အဲ့ဒါကိုအေးမှုသဘောအေးမှုသဘောဆိုထင်ရှားတဲ့နေရာပေါ့အဲ့တော့ဥမာအထက်နောက်ကနာသီဝနေရာလေးကိုအောင်ယူကြည့်လို့နာသီဝနေရာလေးကအေးမယ်သူ့မုံနေရပြားလေးကအေးရဆိုအဲ့အေးမှုထင်ရှားတဲ့နေရာလေးကိုပဲအောင်ယူယူပြီးတော့အေးမှုသဘောအေးမှုသဘောအေးမှုသဘောဆိုဖြည်းဖြည်းမှန်မှန်လေးပွားရတယ်အဲ့တော့ဓကမဏ္ဍကိုပွားများတဲ့သူတော်ကောင်းကသူကစိတ်ကိုယ်တော်အေးအေးထားပြီးဖြည်းဖြည်းလေးပွားရတယ် ဆိုယုံတက်တဲ့ဆိုကမ္မထမဖြစ်အောင်အိမှုသဘောအိမှုသဘောအိမှုသဘောဆိုဒီလိုပဲဆိုနေလို့တော့မရဘူးကိုကအိမှုသဘောလို့ဆိုလိုက်တိုင်းအဲ့ဒီကိုအာယုံစူးစိုက်ထားတဲ့အိမှုထင်ရှားတဲ့နေရာလေးကအေးနေမှုလေးကိုတော့မိမိညာထဲမှာတိတိသွားရတယ်မတိဘဲနဲ့စီတဲကနေပြီးအိမှုသဘောအိမှုသဘောလောက်ပဲရွတ်ဆိုနေမယ်ဆိုရင်တော့ဒါတကယ်မတိဘူးလို့ပြောလို့ရတယ်အဲ့တော့တကယ်သိကျင်ဘာလို့တော့စောစောကမိမိကဥမာ နာတိဝနာလေးမှာအေးမှုသဘောလေးထင်ရှားတယ်။သို့မဟုတ်ကနရွယ်ပြားလေးမှာအေးမှုသဘောလေးထင်ရှားတယ်။အဲထင်ရှားတဲ့နေရာလေးကိုတကားလည်းညံတဲ့စွတ်စွတ်ဆက်ဆက်ကလေးစိုက်ပြီးတော့ရှုထားရတယ်။ရှုပြီးတော့အေးမှုသဘောအေးမှုသဘောဆိုပြီးတော့ပွားများနေရတယ်။ကိုယ်စိတ်ထဲကနေပွားများလိုက်တိုင်းပွားများလိုက်တိုင်းနဲ့တကယ်အေးမှုသဘောလေးကိုညံတဲ့ထဲထဲဝင်ဝင်လေးနားလည်သွားဖို့လေလိုတယ်။အဲလိုနားလည်သွားပြီးတော့အေးမှုသဘောအေးမှုသဘော အေးမှုကိုတိလိုက်တိလေးလေးနဲ့ကိုပဲအေးမှုသဘောလို့ဒီလိုပွားများရအေးတာကိုမတိလိုက်ဘူးကိုဆရာသမားကရှေ့ကပြနေတဲ့အတိုင်းဆိုတဲ့အတိုင်းလေးပဲအေးမှုသဘောအေးမှုသဘောလို့တော့လိုက်ဆိုနေတယ်အေးမှုလေးကိုညံတဲ့ကထင်းကလေးထင်းကလေးနဲ့ထင်းကလေးထင်းကလေးနဲ့တခါလေတိမသွားဘူးအတိမသွားဘူးဆိုရင်လည်းဒါကဓကမထမ်းမှာ ဒါမပြည့်စုံဘူးလို့ပြောလို့ရတယ်ဒါကြောင့်မလို့တက္ကမထံကိုတခါတဲ့ပေါများတဲ့သူတော်ကောင်းတယောက်ကအခုအဲ့ဒီအေးမှုလေးကိုညနေစူးစူးဆိုက်ဆိုက်ကလေးရှုထားရတယ်အေးမှုသဘောလေးကိုထင်းလေးထင်းလေးညနေမှာထင်ရှားနေရတယ်အဲ့ထင်ရှားနေပါမှပေါများရတယ်အေးမှုသဘောအေးမှုသဘောအေးမှုသဘောဟောအဲ့လိုအေးမှုသဘောလေးကိုပွားများနေရင်ပွားများနေရင်ဓာတ်သဘောတရားတွေကသဘောကလည်း သူ့ကိုချိန်မှများစွာစူးစိုက်ပြီးပွားများလေလေသူကပိုးပိုးပြီးတော့ထင်ရှားလာတယ်ထင်ရှားလာတော့နာသီဝါလေးမှာဆိုခဲ့ရင်လည်းနာသီဝါလေးမှာတပြေးပြေးနဲ့အေးမှုသဘောလေးကအဲ့ဒီနာသီဝဝင်းကျင်နဲ့တပြေးပြေးလေးအဲ့ဒီဝင်းကျင်တစ်ခုလုံးထိထင်ရှားလာတတ်တယ်အကရွေနေပြားလေးကိုအောင်ယူထားတဲ့သူတော်ကောင်းဖြစ်နေအဲ့ဒီနေပြားလေးမှာအေးမှုသဘောလေးကို အစင်းအတိုင်းလေးညံလေးနဲ့ဖြည်းဖြည်းချင်းလေးပွားများရင်ပွားများရင်နဲ့အဲ့အေးမှုသဘောလေးကတပြေးပြေးအဲ့ဝင်းကျင်မှာပို့ပို့ပြီးတော့ထင်ရှားလာတယ် ပို့ပို့ပြီးတော့နေရာလဲကျေးပြီးတော့ထင်ရှားလာတယ်အေးမှုသဘောလေးအဲ့လိုအေးမှုသဘောလေးထင်ရှားနေရင်ဆက်ပြီးတော့ပွားများပြီးတော့အေးမှုသဘောအေးမှုသဘောအေးမှုသဘောစိတ်ထဲကပွားများလိုက်တဲ့လေအေးမှုသဘောလေးကိုညာထဲမှာထင်းကလေးထင်းကလေးလေးမြင်နေတယ်သိနေတယ်သိလျက်နဲ့လည်းပွားများနေတယ်အေးမှုသဘောအေးမှုသဘောအေးမှုသဘော အေးမှုသဘောစိတ်ထဲကပွားများလိုက်တိုင်းပွားများလိုက်တိုင်းအေးမှုသဘောလေးကိုလည်းဉာဏ်ထဲမှာထင်းကလေးထင်းကလေးနဲ့တိတိတိမြင်သွားတယ်တိမြင်သွားတယ်အေးမှုသဘောအေးမှုသဘောထင်ရှားနေတယ်ထင်ရှားနေအဲ့ထင်ရှားတဲ့နေရာလေးမှာပဲဉာဏ်ကိုစိုက်ထားပါစိုက်ပြီးတော့ဆက်ပြီးတော့ပွားများနေမယ်အေးမှုသဘောအေးမှုသဘောပွားများလေးလေး အေးမှုသဘောလေးကထင်ရှားလာလေလေမိမိညာနဲ့မှာထင်းကလေးထင်းကလေးနဲ့အေးမှုသဘောလေးကထင်ရှားနေတယ်စိတ်ထဲကလည်းပေါ်များနေတယ်အေးမှုသဘောအေးမှုသဘောဟောတော်တော်လေးထင်ရှားနေပြီဆိုခဲ့ရင်တော့နေရာလေးကိုချက်မယ်ဥမာဆိုကြပါစို့နာသီဝမှာထင်ရှားနေတဲ့ပုံကိုယောဂီသူတော်ကောင်းတယောက်အနေနဲ့မျက်နှာတစ်ခုလုံးလောက်ကိုနည်းနည်းချင်းချဲ့ပြီးတော့အေးမှုသဘော နာသီဝါလောက်ကနေအေးမှုသဘောကိုရှုလိုက်တယ်အမျက်နှာတစ်ပြင်လုံးလောက်ဒီအေးသွားပြီဆိုမှနောက်တစ်ချက်ပြန်ပွားများမယ်အေးမှုသဘောအေးမှုတွေကိုညာထဲမှာထင်းကလေးထင်းကလေးနဲ့ဒါသိမြင်နေပြီကမှပွားများနေတယ်အေးမှုသဘောမျက်နှာတစ်ပြင်လုံးလေးကိုအေးကလေးဖြစ်သွားလိမ့်မယ်ထင်ရှားတဲ့နေရာလေးကနေပြန်ပြီးတော့အာယုံလေးစားပြီးပွားများမယ်အေးမှုသဘောမျက်နှာတစ်ပြင်လုံးအေးကလေးဆိုညာထဲမှာ အေးမှုလေးကိုထင်းလေးမြင်သွားတယ်ထပ်ပြီးပွားများမယ်အေးမှုသဘောတော်တော်လေးတင်ရလာပြီဆိုရင်မှန်မှန်လေးပွားများနေမယ်အေးမှုသဘောအေးမှုသဘောအေးမှုသဘောမိမိညာထဲမှာမထင်ရှားရင်ဆက်ပြီးပွားများနေတာမျိုးမဟုတ်ဘဲနဲ့ထင်ရှားတဲ့နေရာလေးကိုပြန်ပြန်အာယုံယူပါ ထင်ရှားတဲ့နေရာလေးကိုပြန်အာရုံယူပြီးတော့ထင်ရှားပြီညံထဲမှာထင်းကလေးမြင်နေပြီထင်ထင်ရှားရှားကိုသိနေပြီညံနဲ့ထူခိုက်ကြမှာပြန်သွားမယ်အေးမှုသဘောအေးမှုသဘောအေးမှုသဘောတော်တော်လေးကိုထင်ရှားလာတဲ့မျက်နှာတစ်ပြင်လုံးလောက်ထင်ရှားနေတယ်အဲ့ထင်ရှားနေတဲ့မျက်နှာတစ်ပြင်လုံးလောက်မှာရှိတဲ့အေးအေးမှုသဘောကိုပဲညံလေးနဲ့စူးစူးဆိုက်ဆိုက်ကလေးတကားလေးစဉ်းကျင်ရင်းနဲ့ပွားများမယ်အေးမှုသဘော အေးမှုသဘောရပြီဆိုလို့ရှိရင်တပြေးပြေးနဲ့ဥကောင်းတစ်ခုလုံးလောက်ဒီအေးမှုသဘောလေးကိုနေရာချက်ပြီးတော့ပွားများကြည့်အေးမှုသဘောနည်းနည်းချင်းတော့ကိုကနေရာလေးကိုချက်ချက်သွားမယ်အေးမှုသဘောအေးမှုသဘောပွားများတိုင်းပွားများတိုင်းမှာလေအေးမှုလေးကိုညံနဲ့ထင်းကလေးထင်းကလေးမြင်းနေပြီးမှပွားများပါ အေးမှုလေးကိုညာထဲမှာထင်းကလေးမြင်နေတယ်ပွားများမဲ့အေးမှုသဘောအေးမှုသဘောတပြေးပြေးဥကောင်းတစ်ခုလုံးအေးသွားတယ်အေးမှုသဘောအေးမှုသဘောရပြီဆိုလို့ရှိရင်တပြေးပြေးနဲ့အောက်လေတိုင်းတစ်ခုလုံးပကုံးနှစ်ဘက်လောက်ဒီနေရာလေးကိုချဲ့မင်းမူရင်းစပြီးကိုအောင်ယူထားတဲ့နေရာလေးကိုလည်းမလွတ်နဲ့မူရင်းနေရာလေးကစပြီးတော့နေရာကိုပကုံးနှစ်ဘက်လောက်ဒီကို ဉာဏ်ကိုဖြန့်ကျက်ပြီးအေးမှုသဘောကိုရှုကြည့်အေးမှုသဘောအဲ့ဒီအရင်ဆုံးကိုထင်ရှားလို့အာယုံယူထားတဲ့နေရာလေးကနေစပြီးအေးမှုသဘောလို့ရှုလိုက်ရင်တခါလေးအဲ့နေရာကနေပြီးတော့ဦးကောင်းတစ်ခုလုံးလေတိုင်းပကုံးနှစ်ဖက်တိုင်းအောင်အေးမှုသဘောလေးထင်ရှားသွားတယ်ထင်ရှားပြီဆိုမှနောက်တစ်ခါပွားများမယ်အေးမှုသဘော တခါလေမှာကိုဆိုတာကမြန်ပြီးတော့ညံကမလိုက်နိုင်ရင် ပြန်ပြီးတော့ရက်ထားရတယ်ညံနဲ့စင်ကြီးနေရတယ်ထင်ရှားတဲ့နေရာလေးကစားပြီးတော့ဥကောင်းတကူလုံးပကုံးလေတိုင်းနဲ့ပကုံးနှစ်ဘက်လောက်ဒီညံကိုပြန်ကျဲပြီးအေးမှုသဘောလေးကိုစင်ကြီးနေအေးမှုသဘောလေးထင်ရှားကမှပွားများမယ်အေးမှုသဘောဟောထင်ရှားသွားပြီဆိုရင်တော့ဇက်တိုက်ကလေးပွားများနေမယ်အေးမှုသဘောအေးမှုသဘောအေးမှုသဘော ဒီကလေးမှ3-4ချိန်4-5ချိန်လောက်တော့ဇက်တိုက်ကလေးအေးမှုသဘောကထင်ရှားပြီမဲ့နောက်တစ်ချိန်လောက်ပွားများရင်အဲ့ဒီကိုအာယုံယူထားတဲ့ဥကောင်းတစ်ခုလုံးမျက်နှာဥကောင်းတစ်ခုလုံးပကုတ်နဲ့လေတိုင်းနဲ့ပကုတ်နှစ်ဘက်ရအောင်မထင်ရှားတာလည်းရှိတတ်တယ်။မထင်ရှားဘူးဆိုရင်ခုနထင်ရှားတဲ့တနေရာလေးစစအာယုံတဲ့နေရာလေးကိုမလွတ်ရအောင်အဲ့နေရာလေးကိုပြန်အာယုံယူထား။အာယုံယူပြီးတော့အဲ့ထင်ရှားတဲ့နေရာလေးကိုပဲစူးစူးဆိုင်တဲ့ညံလေးနဲ့ပွားများပြီးအေးမှုသဘောလေးကိုတပြေးပြေးချဲ့ချဲ့နေရာလေးကိုချဲ့ကြည့်လိုက်တာ။ တခါတည်းမျက်နှာတစ်ခုလုံးဦးခေါင်းတစ်ခုလုံးလေတိုင်းပကုံးနှစ်ဘက်တိုင်အောင်အေးမှုသဘောလေးရောက်လာပြီအဲအဲ့ကြရင်တော့ပွားများမယ်အေးမှုသဘောအေးမှုသဘောအေးမှုသဘောထင်ရှားနေပြီထင်ရှားနေခါလောက်ရအောင်နင်းနေချင်းဧရိယာလေးကိုချက်အခုပြောနေတဲ့ခိုင်းမှာကိုကကိုကညံလေးနဲ့အေးမှုသဘောကိုညံလေးနဲ့ထိုးထိုးတွင်းတွင်းနဲ့ တကားတဲ့စင်ញင်ရင်းတဲ့နေရာကိုချက်သွားရင်တကားတဲ့အဲ့ခါလောက်ကိုကိုပြောတဲ့ဓာတ်ပိုင်းခန္ဓာကိုခါလောက်ရောက်အောင်ဆိုတာနဲ့ကိုညံကလည်းရောက်သွားတယ်ရောက်သွားတော့အဲ့ခါလောက်တိုင်အောင်တကားတဲ့အိမ်မှုသဘောလေးထင်ရှားနေမယ်မတင်ကြရင်တော့ခုနပကုန်းနှစ်ဘက်လောက်ဒီတင်ကြထားတဲ့သူတော်ကောင်းကပကုန်းနှစ်ဘက်လောက်ဒီပဲအေးမှုသဘောကိုဓာတ်ကဓာတ်ကရှုဓာတ်ကဓာတ်ကရှုလို့ညံထဲမှာတင်ကြနေပြီဆိုတော့မှနေရာကိုခြေရင်းနဲ့အေးပကုန်းနှစ်ဘက်ကနေအောက်ကိုနည်းနည်းချင်းနည်းနည်းချင်းခြေလိုက်တဲ့ခါလောက်ရောက်သွားတဲ့အထိ ရပြီအဲညံနဲ့ဆင်ရင်ပြီးတော့သွားတဲ့အတွက်ကြောင့်ခါလောက်ကိုညံကရောက်တာနဲ့အေးမှုသဘောကလည်းတခါလေခါလောက်အထိကိုတခါလေတင်ရှားနေတယ်ထင်ရှားနေရင်အဲမူလစပြီးရှုခဲ့တဲ့နေရာလေးကနေပြီးတော့ဥမျက်နှာတစ်ခုလုံးဥကောင်းတစ်ခုလုံးလဲတိုင်းပခုံးနှစ်ဘက်ခါတိုင်အောင်အေးမှုသဘောလေးကိုဇက်တိုက်ကလေးပွားများနေအေးမှုသဘောအေးမှုသဘောအေးမှုသဘောအေးမှုသဘော အဲ့လိုပွားများတဲ့အပိုင်းမှာလည်းအေးမှုကိုတကယ်ကိုညံထဲမှာထင်းကလေးထင်းကလေးကိုအောင်ယူထားတဲ့နေရာခါလောက်တိုင်အောင်ညံထဲမှာထင်းကလေးမြင်ပြီးမြင်ပြီးမြင်ပါမှပွားများရတယ်ညနေမှာတင်းကလေးအေးမှုသဘောလေးကိုတွေ့တယ်တွေ့တဲ့အခါလေးမှာပဲအေးမှုသဘောပွားများတယ်နောက်တစ်ခါပြန်အောင်ယူတယ်ထင်ရှားတဲ့နေရာလေးကနေပြီးတပြေးပြေးကိုအောင်ယူထားတဲ့ခါလောက်တိုင်အောင်အေးမှုသဘောလေးထင်ရှားပြီဆိုမှပွားများမယ်အေးမှုသဘောအေးမှုသဘော တော်လေးထင်ရှားနေပြီဆိုရင်တကားလဲအဲ့ဒီနေရာလေးကို ချက်မိအဲ့ခါလောက်ကနေပြီးဟိုးအောက်ပိုင်းကိုဆင်းသွားပစိဒိုးနှစ်ဖက်လောက်အထိအဲ့ဒါလည်းပဲညံနဲ့ခုလိုခါလောက်ထိထင်ရှားထားတဲ့အိမှုသဘောထင်ရှားတဲ့ပုဂ္ဂိုလ်ကညံနဲ့တပြေးပြေးနေရာချက်မိလို့စေတဲ့ကနေပြီးတော့အဲ့ဒီအေးမှုလေးကိုဆင်ញင်းသွားရင်ပစိတုံးနှစ်ဘက်လောက်ရအောင်ဖြည်းဖြည်းချင်းနေတကားတဲ့နည်းနည်းချင်းနည်းနည်းချင်းနေရာလေးကိုတိုးတိုးသွားလိုက်ရင်အဲ့ပစိတုံးနှစ်ဘက်လောက်ကိုညံလေးကရောက်တာနဲ့အေးမှုကလည်းအဲ့ပစိတုံးနှစ်ဘက်ထိထင်ရှားနေတယ် ထင်ကြပြီဆိုရင်ခုနစခဲ့တဲ့နေရာလေးကစပြီးတော့ဟိုဦးကောင်းနောက်တစ်ခါပခုံးနှစ်ဖက်လေတိုင်းခါပစိဒူးနှစ်ဖက်တိုင်အောင်အီမှုသဘောလေးကိုညနေမှထင်းကလေးမြင်နေတယ်မြင်တဲ့အတိုင်းလေးလည်းပွားများတယ်အီမှုသဘောအီမှုသဘောအီမှုသဘောအီမှုသဘောအေးမှုသဘောထင်ရှားနေတယ်ထင်ရှားနေတယ် ခန္ဓာကိုယ်ထဲမှာတကားတဲ့မိမိအောင်ယူထားတဲ့ဗစေတုံးနှစ်ဘက်တိုင်အောင်အေးမှုသဘောလေးတင်ရှားနေတယ်။ဥကောင်းတကူလုံးလေတိုင်းပကုံးနှစ်ဘက်ခါဗစေတုံးနှစ်ဘက်တိုင်အောင်အေးမှုသဘောလေးတင်ရှားနေတယ်။အေးမှုသဘောလေးတင်ရှားနေတယ်။အေးမှုသဘောလေးတင်ရှားနေတယ်။ ကဲဒါဆိုရင်အောက်ကိုတပြီပြီလေးနဲ့နေရာကိုချစ်မင်းဟိုးခြေပြားနှစ်ဖက်တိုင်အောင်ခြေပြားနှစ်ဖက်တိုင်အောင်အောင်ယူထားမင်းအေးမှုသဘောလေးကိုခြေပြားနှစ်ဖက်တိုင်အောင်ဖြည်းဖြည်းချင်းဖြည်းဖြည်းချင်းနေရာချဲ့သွားမင်းချဲ့သွားတဲ့အလျောက်လေးအခြေပြားနှစ်ဖက်တိုင်အောင်အေးမှုလေးကထင်ရှားတယ်ထင်ရှားတဲ့အလျောက်လေးပွားများမယ်အေးမှုသဘောအေးမှုသဘော တင်ရှားနေပြီတင်ရှားနေပြီဆိုတကားတဲ့ဟိုးဦးကောင်ကနေပြီးတော့ခြေပြားတိုင်အောင်အေးမှုသဘောအေးမှုသဘောအေးမှုသဘောအေးမှုသဘောလို့ပွားများတိုင်းပွားများတိုင်းအေးမှုလေးကညနေမှာထင်းကလေးထင်းကလေးမြင်နေရမယ်မမြင်ရင်ပြေးပြေးချင်းပွားများမှုလေးကိုအရင်ကြီးမမြန်စေနဲ့ အေးမှုကိုတကားတဲ့ခြေသုံးကောင်းဆုံးထင်ရှားပြီဆိုမှတကားအေးမှုသဘောနောက်တကားပွားများတဲ့ခြေသုံးကောင်းဆုံးကိုပြည့်ပြည့်လေးညံကသက်ဝင်နေအခုပြောသလောက်ကိုညံကမမြန်ရင်လည်းပဲကိစ္စမရှိဘူးဖြည်းဖြည်းချင်းကိုညံလေးစပြီးတော့ပွားများကသာညံရှိသလောက်ကလေးဖြည်းဖြည်းချင်းအေးမှုကိုသိနေတယ်ဟိုးဦးကောင်းကနေပြီးတော့တကားတဲ့လေတိုင်းပကုံးနှစ်ဘက်ခါပစီတုံးနှစ်ဘက်ခြေပြားတိုင်းအောင် အေးမှုလေးတင်ရပြီဆိုမှအေးမှုသဘောမလို့ပွားများနေတပြေးပြေးနဲ့အဲ့အေးမှုသဘောလေးကဘယ်နေရာကြည်ကြည်ခန္ဓာကိုယ်ကြီးထဲမှာတင်ရှားနေတယ်အဲ့တင်ရှားနေခြင်းကိုပဲခန္ဓာကိုယ်ဘယ်နေရာကြည်ကြည်တင်ရှားနေတာကိုပဲအသားကြအကြောကြအရေးကြကိုညံတိဟုသောလက်သွင်းပြီးတော့ရှုပွားသုံးသပ်နေတာလို့တလူပြောရတယ်ဒါကြောင့်မို့အေးမှုသဘောလေးကိုစက်တိုက်ကလေးပွားများနေပြီးတော့ငရေမတင်ရှားတဲ့သူတော်ကောင်းရှိရင် စားစားခြင်းခန္ဓာကိုယ်တစ်ခုလုံးမှာမထင်ရှားတော့ဘူးဆိုရင်မူလအေးမှုထင်ရှားတဲ့နေရာလေးကိုမလွတ်ရဘူးအဲနေရာလေးကပြန်ပြန်ပြီးအေးမှုသဘောလေးကိုပွားများထင်ရှားပြီးဆိုနေရာကိုကြက်ကြက်ခြေသုံးကောင်းဆုံးပွားများခြေသုံးကောင်းဆုံးထင်ရှားနေပြီဆိုရင်မှန်မှန်လေးပွားများနေအေးမှုသဘောအေးမှုသဘောအေးမှုသဘောအချိန်ရသလောက်ကလေးကြိုးစားပြီးတော့အေးမှုသဘောလေးကိုဇက်တိုက်ကလေးပွားများနေရမယ် အေးမှုသဘောအေးမှုသဘောအေးမှုသဘော ခန္ဓာကိုယ်တွေကိုဉာဏ်လေးဆိုင်ပြီးတော့အိမှုသဘောကိုတောက်ချောင်းလေးပွားများနေရမယ်အိမှုသဘောအိမှုသဘောခန္ဓာကိုယ်ကညာပဲကြည်လိုက်ကြည်လိုက်အိမှုသဘောကထင်ရှားနေတယ်။ဥကောင်းကနေပြီးတော့ခြေပြားတိုင်အောင်။ဘယ်နေရာပဲကြည်လိုက်ကြည်လိုက် အနာကိုယ်ရဲ့ကိုစိုက်ရှုနေခြင်းကြောင့်အသာကြအကျော်ကြအရေးကြတိုင်အောင်အေမှုသဘောကထင်ရှားနေထင်ရှားတဲ့ထင်ထင်ရှားရှားသိနေရင်လည်းပဲအေမှုသဘောကို ပွားများနေရမှာဖြစ်တယ်ဒီယနေ့တော့ဒီမှာတက္ကမထံကိုနားကြအောင်ဆိုနိုင်ဝတ္တာမြပွားများ အထုပြီးဖြစ်တဲ့အတွက်ကြောင့်